ကုသိုလ်တရားတွေပွားဖို့ယူသည်ဒီလေးလေးဆဆာမရှိငြိမ်းမ်းပြတ်ဆက်ဆံမှုအားလည်းမရှိယနာယနာပြီးတော့ပြတ်ချပြတ်ချအဲဒါလိုအထုံစိတ်ဆန္ဒလည်းမပြင်းပြခက်ရောရောရဲရဲလေး တောင်တရားအနေနဲ့ပေါ့လေဆောင်ရတဲ့ကိစ္စတွေတင်းတင်းရင်ဒီလိုလည်းမလုပ်ဖဲနဲ့ပေါ့လေအမထုတ်တော့ဘူးလို့တောင်ဒီလျှော့ထားရင်မလျော့ပေါ်ဆောင်မှုပြက်ကွက်လေမှုပမာရပြီးသားတော့တာပါပဲဒါပေမဲ့ဘုရားမြတ်စွာတော့ စကားပရိယာမျိုးမျိုးတွေနဲ့ပေါ့လေဒီသုံးသုံးလို့သဘောပေါက်သွားတဲ့ပုံကိုရှိသလိုအခြားခြားစကလုံးလေးတွေသုံးပြီးတော့သဘောပေါက်သွားတဲ့ပုံကိုတွေလည်းပဲရှိမှာပဲဆိုတာသိထားတော့စကားပရိယာတွေနဲ့လဲလှယ်ပြီးတော့ပေါ့လေပမာဒဖြစ်ပုံလေးတွေမိကြားထားတာရှိပါတယ် အစမတတ်သေးပါဘူးပြည့်ရဲ့မျိုးမျိုးနဲ့ပြောထားတဲ့ဟာလေးတွေဆက်ပြီးတော့ပြောရပါဦးမယ်အရင်ကတုံးသွားတဲ့စကားတွေနဲ့ပြီးနိုင်ပြီမယ်လို့ပါဠိစကားပြည့်ရဲ့ဆိုတာအမှန်ကိုကြွယ်ရပါကြွယ်ဝပါလား အနာရှိအနာရှိစနာအဲအနာရှိဝနာအဘာဝနာအပုလီကမ္မအနာဒိဋ္ဌာနာအနုယောဂောအဲဒါလို့ဆိုတဲ့ပရိသေကားတွေနဲ့ထပ်ပြီးတော့ပေါ်လွန်ထင်ရှားအောင်ဖွင့်ဆိုရှင်းလင်းထားပါသေးတယ် ဒါကြောင့်မလို့ဘုရားရဲ့ဒေသနာတော်ကိုဟောလေကျမ်းဂန်များမှာချီးကျူးထားတာကလူဥပေါက်ရာသီကာလမှာသစ်ပင်လေးတွေကရွာဟောင်းတွေတွေ့ပြီးတော့လေရွတ်တိကြီးထွက်လာတဲ့အခါမှာဝေဝေဆာဆာနဲ့အမှန်တန်ကြည်ကောင်ရှုကောင်ပြီးတော့အပြည့်ရှိတယ်လို့ပဲတဲ့ အဲ့ဒီလိုလဲသုံးထားပါရဲ့ဘုန်းကြီးကျန်ကများနုကာလမှာတိပင်ကလေးတွေအညို့ဖူးတွေဝေဝေဆာဆာနဲ့ပေါ့လေဒီနေ့တည်းလှပ်ပါလေတောကြီးနဲ့ဒူလှပ်ပါလေတဲ့အဲဒီချီးကျူးထားပါတယ်ဟုတ်လဲဟုတ်ပါတယ်ပါဠိဘာသာလေးလည်းကြည့်ရခါ အမှန်ကိုပြည့်စုံပါတယ်ပါဠိစကားလုံးလေးတစ်လုံးချင်းတစ်လုံးချင်းအတိပ္ပယ်နားလည်ပြီးတော့ပေါင်းစပ်ပြီးတော့အတိပ္ပယ်ယူလိုက်လို့ရှိရင်မြတ်စွာဘုရားရဲ့အဆိုမိတ်အတိပ္ပယ်ကြီးတည်သွားတဲ့အခါစိတ်ကိုကျဉ်တ်เสียကောင်းလာတယ်အထူးသဖြင့်လက်တွေ့ကျင့်သုံးရမယ့်အချက်တွေကိုကျင့်သုံးရတဲ့အပိုင်ရောက်လို့ သဘောတရားတွေကိုအစစ်စစ်အစစ်စစ်သိမြင်သွားပြီဆိုလို့ရှိရင်ဝေဆာရတဲ့ပရိယာတွေနဲ့လက်တွေ့သိရတဲ့သဘာဝတွေနဲ့ပေါ့လေပေါင်းစပ်ပြီးတော့ကြည့်တဲ့အခါမှာအညုခုတွေဝေဆာတဲ့တည်တဲ့လောက်ကလည်းတောအုပ်ကြီးနဲ့တူတယ်ဆိုတော့ပေါ့လေကိုယ်ရိတ်ကြုံတဲ့အခါကျမှ လက်ခံရပါတယ်အမနာကိုရိုးရိုးလေးနဲ့ဆန်းတဲ့တရားတော်တွေပါပဲအမနာကောင်းပါလားအနာစေဝနာကုသိုလ်တရားကိုမမှီဝဲရင်လည်းမိရောပို့ဆောင်မှုပါပဲလို့ဆိုထားပါတယ်မိဝဲဆိုတာက တစုံတရာယောဂများဖြစ်ပြီဆိုလို့ရှိရင်တိုက်ကျွမ်းတဲ့ကုသရေးဆရာထံသွားပြီးတော့ကိုယောဂဖြစ်ကြောင်းပြောပြလို့ယောဂရဲ့အရေးမြစ်တွေပြီးပြီးတော့ဆရာကရှိပြလိုက်ပြီဆိုလို့ရှိရင်ရှိပါလေအောင်စားရတယ်ရှိပါလေအောင်ညီဝဲရတယ်မေးတဲ့ခါလဲမေးလိုက်စားတဲ့ခါလဲစားလိုက်ဆိုတော့ ရှေ့ကရှေ့နဲ့နောက်မဆက်ဆက်ပြီးတော့ယောဂမကြဘူးယောဂအားလည်းအောင်ပြုလို့ရပြောက်အောင်လုပ်ရမရောက်တော့ဘူးထိရောက်မှုမရှိဘူးဒီတော့မှန်မှန်ပြီးဝဲရတယ်စက်တိုက်ပြီးဝဲရတယ်ရှိပတ်လေသွားပြီးဝဲရတယ်ဒါမှယောဂကိုသူကဆေးကချတာသူကတော့ အဲ့လိုပြုရမယ်အစားခန္ဓာစိတ်မိဝဲတာမမှန်ဘူးဆိုရင်တော့ဒီယောဂဟာ နာရာရှိလို့ဖြစ်သွားတာလားနာရာရှိစေမတွေ့ဆိုတာမျိုးလိုပေါ့လေယောဂီကလည်းပဲအတုတွေကလည်းအထုတ်လိုက်နားတဲ့ခါလည်းနားလိုက်အားတဲ့ခါလည်းအားလိုက်ဆိုရင် အမတ်ကရှေ့တော့မဆက်ဆက်တော့အမတ်မဆက်ဆက်တော့တစ်စလုံးတစ်ပါလုံးကပါလာတဲ့ကိလေသာတွေကလည်းပဲနောက်မဆုတ်တော့ဘူးဆိုတော့လည်းပဲဒီတိုင်းဒီတိုင်းပဲကြာတော့အထူးကလည်းမတွေ့တော့ယောဂီကရိုးသွားပြီဘာမှမထူပါဘူးလေဆိုပြီးဖြစ်သွားတာပဲဒါလိုဖြစ်တတ်ပါရဲ့အဲတော့ ယောဂပြောက်စီတတ်တဲ့ဆေးဆိုရင်ဆေးဘက်လက်အောင်မစားလို့ရှိရင်တော့ယောဂမပြောက်တော့သလိုပေါ့လေနာရရှိဖြစ်သွားလို့ပေါ့လေအထုတ်ခွင့်ကြုံလို့ခုလိုအထုတ်တဲ့အခါမျိုးမှာစစ်တိုက်ဟွန်းအထုတ်ရပါတယ်တော့မပြတ်အထုတ်ရမပြတ်ပြီးဝဲရတယ်အဲဒီလိုမဟုတ်ဘူးဆိုလို့ရှိရင်တော့ ပမာဒခေါ်တဲ့မိလျောပေါ်ဆောင်ကိုဝင်နေတာပါအဘာဝနာကုသိုလ်တရားတွေမဖြစ်စေရကုသိုလ်တရားတွေဖြစ်အောင်မလုပ်ရင်စိတ်နဲ့စိတ်ထားလေးတွေတန့်ရှင်းအောင်လုပ်ပါလေဖြစ်ပွားအောင်ပါလေမလုပ်လို့ရှိရင်ဖြစ်အောင်မလုပ်လို့ရှိရင်အဲ့ဒါတွေ နည်းနည်းကစားအများကြီးဖြစ်လာအောင်ပေါ့လေမပွားစေရပွားအောင်ကြီးအောင်ထွားအောင်များအောင် မလုပ်နိုင်လို့ရှိရင်ဟုတ်ချေဒါလည်းပဲပမာဒမိလျော့ပေါ်ဆောင်မှုပဲလို့ဆိုရတယ်ကုသိုလ်တရားတွေအားထုတ်လို့အစာလေးရှိသွားပြီဆိုလို့ရှိရင်တစ်ခုပြီးတစ်ခုပေါ့လေတစ်သုပ်ပြီးတစ်သုပ်ကုသိုလ်စိတ်ကလေးတွေ တန်းစီတယ်လို့သွားနေမှာရှိတဲ့နောက်အဲမယုံမသိလှုပ်ချင်းစသည်ဒါတွေရှိလာပြီဆိုလို့ရှိရင်တော့ကြာကြာမှပြတ်သွားတာပဲကြာကြာပြတ်သွားလို့ရှိရင်အကုသိုလ်မဖြစ်တော့တန်ရှင်းတဲ့အကောင်းကျိုးရတဲ့ကုသိုလ်မဖြစ်တော့ဆက်ကြပဲအကုသိုလ်တွေပဲဖြစ်တော့တာပဲဒီမှာဟွန်း ဒီတော့ဈာထဲမှာအကုသိုလ်မဖြစ်အောင်ဆိုပြီးတော့ခုနဘာဝနာစိတ်ကလေးတွေပေါ့ဒီတစ်စိမ့်နဲ့တစ်စိမ့်ပေါ့ဒီရှင်းတဲ့နောက်တန်းစီပြီးတော့သွားနေအောင်ဖြစ်အောင်ပွားအောင်ပေါ့ဒီမကြိုးစားလို့ရှိရင်တော့ပမာဒမိလျော့ပေါ်ဆောင်ကြီးဒီလိုဖြစ်တော့တာပါပဲအဘူဟိကမ္မ ကုသိုလ်တရားတွေကိုအကျဉ်းများစွာပေါ့။ကြောက်ပေါင်းများစွာထောင်ပေါင်းများစွာတောင်းပေါင်းများစွာပေါ့။အဲ့ဒါမပြုလို့ရှိရင်ဒါပဲမလျော့ပိုးစားတဲ့သဘောပါပဲ။ဒီကြီးရဲ့နှစ်ကြီးစသည်အကြည့်ဒါတွေကိုဖြစ်ပွားစေလို့ရှိရင်ကုသိုလ်တရားတွေဟာအချိန်များလာတာပါပဲ။ အဲတော့မပွားများခြင်းနဲ့ချိန်မှများစွာမပြုလုပ်ခြင်းဆိုတာစကလုံးသာခွဲရဲ့အတိပ္ပယ်ကတော့အတူတူပါပဲဆိုတော့အဲတော့ပေါင်းပြီးတော့ယူရမှာပါပဲမပွားများခြင်းချိန်ဖန်များစွာမလုပ်ခြင်းချိန်ချိန်ဖန်မှလည်းခါကြလုပ်နေတခုပြီးတခုပေါ်တော့နားရအားတယ်မရှိဘူးအဲကြားကြားဖြစ်သွားလို့ရှိရင်တော့ မေးလျော့ပေါ်ဆောင်မှုလေခဲမှုပြက်ကွက်မှုတွေပေါ့လေဒါတွေဖြစ်သွားတော့တာအတုတ်တယ်ဆိုတာကဝိရိယပါပဲဝိရိယဆိုတာကရဲရဲတဲ့သဘောပါပဲဒုက္ခပြည့်တဲ့အကုသိုလ်တရားတွေရဲရဲရဲရဲနဲ့ပယ်နိုင်ဖို့ ကုသိုလ်တရားတွေလည်းပဲရဲရဲရဲနဲ့ဖြစ်ပွားစေဖို့ပါလေဒီမှာဒါကြတော့ဝိရိယလိုးလာပါလေသူကတော့ဤစစ်စကြီးလုံနေမယ်အဲတော့နှိုးကြခုလည်းမရှိဘူးတက်ကြွဖြတ်လက်မှုလည်းမရှိဘူးကြည့်လိုက်လို့ရှိရင်ပြင်းတွေးပြင်းတွေးဆိုတာအဲဒီသဘောရှိနေလို့ရှိရင်တော့ ဟောလားမှီဝဲတဲ့သဘောချိန်ဖွာများစွာပွားများတဲ့သဘောချိန်ဖွာများစွာလေ့လာတဲ့သဘောဆိုတာအဲ့ဒါတွေကလက်လက်ရှင်းသွားတာပါပဲအဟုသူတရားတွေကကြိုးစားလို့ဖြစ်လာတာတွေမဟုတ်ဘူးသူကသူပဲဖြစ်တာပါပဲကုသိုလ်တရားကတော့အလွန်ကြီးကိုကြိုးစားနိုင်မှဒါမှကုသိုလ်တရားဖြစ်နိုင်ပါတယ် အလုံးကြီးကြိုးစားနိုင်ပါကိုယ်မူရနှုတ်မူရစိတ်နေစိတ်ထားလေးအထူးသဖြင့်စိတ်နေစိတ်ထားလေးတွေဟာပြောကြခဲ့ကြဖြစ်ခဲ့ပြီးတော့တန့်ရှင်းတဲ့ဘာဝနာစိတ်ကြီးဖြစ်နိုင်ပါတယ်ဘာဝနာကုသိုလ်တွေဖြစ်နိုင်ပါတယ်အလုံးကိုကြိုးစားနိုင်မှသာမကုသိုလ်ဖြစ်ပါတယ်ပြီးတော့အနတ္တိဌာနနတ္တိနဂံဆိုတာကအခုလိုတတ္တဇာကုသိုလ်တရားတွေ ဖြစ်ပွားစေဖို့ရာပေါ့လေခိုင်ခိုင်မြဲမြဲစိတ်ကဆောက်တည်ထားတာဒီတိုင်းမှာတော့ဒီလျှောက်မှာတော့ဒီနာယီအတွင်းမှာတော့အဟုတုတွေဖြစ်စေဘူးကိရိတာတွေမဝင်စေဘူးတချင်းတဲ့ကုသိုလ်တရားတွေပဲဖြစ်ပွားစေမယ်ဆိုတာပေါ့လေစိတ်ကခိုင်ခိုင်မြဲမြဲဆောက်တည် မထားဘူးဆိုလို့ရှိရင်တော့ခါရောရောတော့ပြီးသွားတော့ပါပဲအဲလိုဆိုလို့ရှိရင်မိလျော့ပို့ဆောင်မှုတွေဖြစ်နေတာပါပြီးတော့တင်းတင်းရင်းရင်းအာမထုတ်ဘူးဆိုလို့ရှိရင်လည်းပဲဒါလည်းပဲပမာဒလို့ခေါ်တာပါပဲတော့အဲတော့ယောဂီကမလုပ်ရင်အရှင်းပေါ့လေလုပ်ပြီးရှိဆိုလို့ရှိရင်တင်းတင်းရင်းပြက်ပြက်သားသားပေါ့လေအရှိဖို့သိအရေးကြီးပါတယ် တင်းတင်းရင်းရင်းပြတ်သားမှုရှိပဲတဲ့ရော့ရဲရဲဆိုလို့ရှိရင်လည်းဒါလည်းပမာဒမိလျောပို့ဆောင်မှုတွေဝင်လာပါပဲတော့ကျန်ငါရှိတဲ့လက်တွေ့နဲ့ပေါ့လေယောဂီမပီတာလို့ရှိရင်တော့ပမာဒမိလျောပို့ဆောင်မှုတွေဖြစ်တာပါယောဂီပီတာလို့ရှိရင်တော့ပမာဒမိလျောပို့ဆောင်မှုမဖြစ်ပါဘူး ကျင့်ကံများမှာယောဂီဆိုတဲ့ပုံရဲ့အဓိပ္ပာယ်လေးကိုဖော်ထားတာအမှန်ကြီးလက်ဆရာကောင်းတာဘာဝနာယယုတ်တပယုတ်တတရားယောဂီယုတ်တပယုတ်တတရားဆိုတာအခုလိုတေတ္တသာကုသတရားတွေပွားတဲ့အခါမှာကျိုးပန်းအားထုတ်မှုရဲရဲမှုဝိရိယ အရှင်း30ရှိပါတယ်တိအစာပြိုးရကြိုးကအထုံမှုဘုရိယာစလိုက်တာပါလေတရားထုတ်တဲ့နည်းတွေကြည့်ပြီးတော့နာကြားပြီးပြီဆိုလို့ရှိရင်ကိုယ်တွေကဖောင်းပွေမှုကအစပါလေပေါ်ရလေးဒီပေါ်လုံးပေါ်စဲမှာပါလေမှတ်နေအောင်ပါလေအစအားဆိုင်လိုက်တာပါလေ ပေါင်းတာလေးမှတ်မိအောင်အားဆက်လိုက်တာပြင်းတာလေးမှတ်မိအောင်အားဆက်လိုက်တာပေါ့လေအဲဒီအားဆက်တာကအစပြိုးတယ်ပေါ့အစပြိုးချိုးပါအထုံးမှုပေါ့ကောင်းကောင်းအစကြိုးထားလို့ရှိရင်အစကောင်းတော့အနှောင့်တေကြဆိုတာဗောလေယောဂီကတဆင့်တိုး၍ကြိုးပါအပြင်းမှလုံးရအောင်ကြိုးပါအထုံးမှုတဲ့ အထုတ်ပြီဆိုလို့ရှိရင်အစပိုင်းတော့တရားထုတ်ပြီးအကျိုးကထူးခြားခြားမပေါ်သေးတော့မိမိရလည်းဘာတွေထူးလဲလို့မျှော်လင့်ချက်လည်းရှိနေသေးတော့ကိုထင်သလိုအထူးပေါ်မလာဘူးဆိုလို့ရှိရင်ပြင်းတယ်အထူးသဖြင့်မကန်တာမှုတွေပေါ်လာပြီဆိုလို့ရှိရင် အဲ့ဒီမခန္ဓာမှုကိုရင်မဆိုင်ရဲဘူးရွှေ့လိုက်ပြင်လိုက်ပြောင်းလိုက်ဆိုတာခဏခဏဒီလိုလုပ်တတ်တယ်အဲ့ဒါလို့ဆိုလို့ရှိရင်ရှုမှတ်မှုကမရှိမရှိတော့တမာရိယခါကျိုးသွားတယ်တမာရိမရတော့ဘူးဒီတော့အဲ့လိုအခက်ခဲလေးတွေရှိလာပြီဆိုရင်တဆင့်တိုးရဲ့အပြင်းမှလုံရောက်အောင် ကျိုးပန်းအထောက်မှုတဲ့ဝိရိယရှိမြင့်တင်ပေးလိုက်တာပါလေတော့အဲ့ဒီအပြည့်လွန်မြောက်သွားပြီအပြည့်လွန်မြောက်သွားတော့ဝိရိယတွေအရှိန်နဲ့တက်လာပြီအဲအရှိန်နဲ့တက်လာပြီဆိုလို့ရှိရင်တော့ဘာအကြောင်းပြညာအကြောင်းပြအကြောင်းတွေပြပြီးတော့နောက်ဆုံးပန်းတဲ့အထိပေါ့နောက်ဆုံးပန်းနေထားပါတော့ လူတွေဆိုလို့ရှိရင်အနည်းဆုံးတမက်တော်ဖို့ပေါ့လေသတ္တပတိမဲ့ဖို့ရတဲ့အထိအပယ်၄ပါးကအမှန်ကြောက်စရာကောင်းတဲ့အပယ်၄ပါးကလွတ်မြောက်အောင်ဆိုတာပေါ့လေဥတီကျတော့ထားရမယ်ကောင်းတာတော့ကိလေသာတွေအကုန်လုံးပြတ်သွားရင်အကောင်းဆုံးအဲ့ဒီဒီပတ်နိုင်ထားနိုင်တော့ပိုကောင်းတော့တည်ကြတဲ့ပတ်နိုင်တစ်ခုကတော့ဒါတော့ထားရတယ် ညာသင်ကြားတဲ့အခါလည်းပန်းနိုင်ရှိရတယ်။စီဝါရှာတဲ့အခါလည်းပန်းနိုင်ရှိရတယ်။ဆက်စားရာဘောလိကျမ်းမာရေးအတွက်ဆိုလို့ရှိရင်ပန်းနိုင်ရှိရမယ်။လူဝေးကိစ္စတွေဆောင်ရွက်လို့ရှိရင်လည်းပန်းနိုင်ဆိုတာရှိရမှာပဲတော့ပန်းနိုင်မရှိဘဲနဲ့သွားနေတဲ့ကိစ္စတိတ်အဓိပ္ပာယ်မရှိဘူး။မြောက်မှချက်ပန်းနိုင်နဲ့ထားရတယ်။ဒီတော့ညော်ပါးချက်ပတ်နယ်ရောက်တဲ့အထိ ဝရိယအရှိစဉ်တိုးပြီးတော့ကြိုးပမ်းအထောက်မှုတဲ့ဝရိယ၃စီရှိတယ်ဒီအစာပြုတ်ကြိုးပမ်းအထောက်မှုနဲ့တဆင့်တိုးရအပြင်းမှလုံမြောက်ကြိုးပမ်းအထောက်မှုနဲ့မြုံမှန်းထားတဲ့ပန်းနဲ့ရောက်တဲ့အထိအစစ်စစ်တိုးရကြိုးပမ်းအထောက်မှုတဲ့အဲဒီကြိုးပမ်းအထောက်မှုအရှင်30ရှိအောင်ပြုလုပ်တဲ့ပုဂ္ဂိုလ် ပါဠိလိုယောဂီလို့ခေါ်ပါတယ်ကျိုးပါအထုတ်တော့ဒီဝရိယတွေသူပိုင်းလာတယ်သူရှိလာတာပဲဓမ္မတာယောဂီခေါ်တာပဲဘာအတွက်တုံးစိတ်လေးစိတ်ထားနဲ့အတိညာဖြစ်ပွားရှိဖို့ရအတွက်တရားထုတ်တယ်ဆိုတာတန်ရှင်းတည်ငြိမ်တဲ့စိတ်ကလေးတခုပြီးတခုဆက်ဆက်အောင်ပေါ့လေဖြစ်လောက်ပွားလောက်ပြုလုပ်တဲ့သဘောပဲ ဒီမှာတစ်ရှိဆက်ပြီးတော့ယုံနာပိုက်ချတိမှုကအစအတိညာလေးအစစ်စစ်အစစ်စစ်ဖြစ်ပွားစေဖို့ပဲရည်ကြပြီးတော့နောက်ဆုံးမညာဖွညာတဲ့နိဗ္ဗာန်မျက်မှောက်ပြုဖို့အထီးပေါ့အဲဒီလိုဘာဝနာတရားတွေကုသိုလ်ဘာဝနာတရားတွေဖြစ်ပွားစေဖို့ရာဒါပန်းနေချရပါတယ်တော့အဲခုနပြောခဲ့တဲ့ဝိရိယ၃စစ် ရှိအောင်လုပ်လို့ကိုယ်မှာရှိလာပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ယောဂီခေါ်တာပဲယောဂီမပြီးသားလို့ရှိရင်တော့ပမာဒကြီးပဲယောဂီပြီးသားလို့ရှိရင်တော့ဒီပမာဒရဲ့ဆန့်ကျင်ဘက်ပေါ့လေအပမာဒကြီးဖြစ်နိုင်တာပါပဲနောက်ပိုင်းကျမှအဲ့ဒါတွေပြောရမှာပါလေကိုယ်ရဲ့ကယုံနာတရားတွေဟာကြောင်းကျိုးစေယုံနာတရားတွေဟာ ငြင်းမပြတ်တရစဖြစ်နေတာပဲအိပ်ပျော်နေတော့ခါလည်းပဲဖြစ်နေတာပဲသို့တော့အိပ်ပျော်နေတော့ခါတော့ထင်ရှားရှားကြည့်အောင်မလုပ်နိုင်တာမဟုတ်လို့အဲဒီခါကျတော့နားရတာပါပဲသူကတော့ဖြစ်နိုင်အိပ်ပျော်သောတဏှာကြီးပေါ့၃နာရီလောက်အိပ်ပျော်သော၃နာရီဟောတာနားကြည့် နားကြည့်တက်တက်ကြလို့မရှိဘူးအိပ်ပျော်တဲ့အချိန်မှာနားကြည့်မှာနိုးလာတဲ့အချိန်ကစပြီးတော့ယုံနာတရားတွေကပြီးသားလာပြီကိုယ်တွေကအရှင်းပြဘောနေတာခုတလောစီကစိတ်ကိုခွဲသွားတဲ့အတိုင်းပေါ့လေမျက်စိကမြင်တဲ့အခါနားကကြားတဲ့အခါနှာခေါင်းကနားတဲ့အခါရှားကစားသိတဲ့အခါကိုယ်ကထိတွေ့တဲ့အခါစိတ်ကူးစိစားကြံစည်တဲ့အခါပေါ့လေ ဒါပေါ်နေတာပဲယုံနာတရားတွေဟာကိုကမကြည့်လို့ကိုကမရှုလို့မသိတာပါပဲကိုကမကြည့်လို့မမြင်တာပါပဲကို မျက်မှောက်မှာကိုအနီးပါးမှာရှိနေပြီပဲလို့မကြည့်လို့ရှိရင်မမြင်ဘူးပေါ့ကြည့်ရင်မြင်တာပဲမကြည့်တော့မမြင်ုံလည်းမဟုတ်ဘူးမသိုံလည်းမဟုတ်ဘူးအစွဲတွေလည်းဝင်တာပဲ အဲ့ဒီမြည်စေကြားစေစသည်မှာပေါ့လေ။ဒါရတတ်မဲ့စီဟာအရှင်းလာလာအတန်တာလာလေးစသည်ဒါတွေတွေ့ပြီဆိုလို့ရှိရင်တဏှာဖြစ်တယ်တဏှာဆွဲဖြစ်တယ်မတိလို့ရှိရင်အဲတော့ငါပဲယောက်ျားပဲမိန်းမပဲအသက်ကောင်ပဲဆိုတာပေါ့လေအဲဒီလိုလည်းပဲဆွဲတတ်တယ်သူကတော့ တရားအမထုတ်သေးလို့ရှိရင်တော့ယုံနာရလို့ကြောင်းကျရလို့မကြည့်သေးဘူးဆိုလို့ရှိရင်တော့အဲ့ဒီအစွဲတွေကတော့ဝင်တာပဲဘယ်လိုမှမတက်တာဘူးပဲဒီမှာအဲ့ဒီတဏှာစွဲနဲ့ဒိဋ္ဌိစွဲပေါ့လေဒီမှာတရားတက်မပြီးတော့စွဲတာအိပ်ပြကောင်လေးရှိတယ်ဆိုပြီးတော့ဘောလို့ထင်မှဆွဲလန်းတော့ဒီဆွဲလန်းတကူကတော့ဘာပါနေတော့တာပဲဒီမှာ ဘာဖြစ်လို့ပါသလဲလို့ဆိုတော့ပေါ်တိုင်းမရှိလို့မြင်လိုက်မြင်လိုက်ကြားလိုက်ကြားလိုက်နားလိုက်စားလိုက်ထိတိုင်းထိတိုင်းပေါ်လေပေါ်တယ်ပေါ်တယ်မရှိလို့တော့ပေါ်တယ်မရှိယုံနာစုမရှိမိတဲ့ယုံနာတရားစုမှာတဏှာဆွဲတဲ့ဝင်နိုင်တယ်ခုနဝိညာဉ်ကောင်းနဲ့အသက်ကောင်းလို့ရှိတယ်ဆိုတဲ့အစွဲလေးပဲဝင်နိုင်တယ် တစ်ခုကတော့ဝင်နေတာပဲအဲ့ဒါကိလေသာတွေပဲပေါ်တာကိုမရှုလို့မသိတာဒါလည်းကိလေသာပဲပြီးတော့ဆွဲလန်းတာဒါလည်းကိလေသာတွေပဲကိလေသာတွေအလကားဖြစ်နေတာသူတို့ဘာမှသူတို့ကြောင်းကြဆဲရတာမဟုတ်ဘူးအဲတော့ပေါ်တယ်မရှုယုံနာစုဆွဲမှုဝင်ရောက်သည်တဲ့ဒါပမာဒတွေရှိနေလို့ပေါ့မေလျောပေါ်ဆောက်မှုတွေရှိနေလို့ပေါ့ အဲ့ဒါတွေဝင်နေလို့ရှိရင်ခန္ဓာတွဲမှုဝင်ရောက်အဲ့ဒီအစွဲတွေဝင်ရောက်လာလို့ရှိရင်အစွဲဝင်ရောက်မလန်းပြောက်တဲ့နိဗ္ဗာန်သွားရလမ်းကြောင်းကြီးတွေပျောက်သွားပြီအဲလမ်းကြောင်းကြီးပျောက်သွားပြီဆိုလို့ရှိရင်မရောက်နိဗ္ဗာန်ကြီးပေါ့အေးချမ်းတဲ့နေရာ မရောက်တော့ဘူးပေါ့ဒါဖြစ်တာပါပဲအေးချမ်းမှုမရတော့ဘူးအပူနဲ့ပဲအချိန်ကုန်တာပါပဲအဲတော့ပေါ်ရမရှိယုံနာစုဆွဲမှုဝင်ရောက်သည်ဆွဲမှုဝင်ရောက်မဲ့လမ်းပြောက်တဲ့နိဗ္ဗာန်သွားရလမ်းကြောင်းကြီးလို့ပြောပြီးတော့မရောက်နိဗ္ဗာန်ကြီးတဲ့အေးချမ်းတဲ့နေပြည်တော်မရောက်တော့ဘူးတဲ့အပူလေးနဲ့ပဲခီးသွားတော့တာပေါ့တမန် အဲဒီလိုအကျိုးရလဒ်တွေကတော့ပေါ်ပေါ်ဆဆလုပ်တဲ့ပုံကိုယ်တွေပါဆိုရင်တော့အဲဒီလိုကြီးဖြစ်နေတာပါပဲဘာမှအမှန်မရှိတဲ့ပုံကိုယ်တွေဆိုရင်တော့အထူးပြောစရာမရှိတော့ဘူးရေကလုံးနိပိရိရဲ့အမျိုးမျိုးတွေနဲ့ပေါ့လေရှင်လင်းထုတ်ပြကြတဲ့မြတ်စွာဘုရားကိုယ်တော်ပေါ့လေအဲဒါဒီဟာ ပမာဒဆိုတဲ့မေလျော့ပို့ဆောင်မှုတွေကြီးပါပဲဆုံးတော့တော့ဖြစ်သွားပါပြီတော်တော်လေးနားလည်နေလောက်အောင် ရှင်းပြပြီးတော့မြတ်စွာဘုရားကဏီကုန်းချုပ်ချင်တာကိုပမာဒအကြောင်းဏီကုန်းချုပ်ချင်တာဏီကုန်းချုပ်ချင်တော့ကြီးကပြောခဲ့တဲ့ဟာအတူချုပ်ပြောလိုက်တော့ ဧဝတုဘောဤသူသဘောရှိသောဆိုတော့ကာယုစေဝစီကျုစရိုက်ကျုစိတ်ကြားတယ်မှာစိတ်လွတ်ထားတာစိတ်လူကြလွတ်ထားတာဒါလည်းပမာဒပဲကာမဂုဏ်အာယုတွေပေါ်မှာစိတ်လူကြလွတ်ထားတာဒါလည်းပမာဒပဲဒါနတိကအစရှိတဲ့ကုသိုလ်တရားတွေပွားစီးရေးမှာ ယူသေးသေးကိုပြုခြင်းကျန်ရရပြတ်ချပြတ်ချပြုခြင်းစသည်ဒါတွေလည်းပမာဒတွေပဲတဲ့အဲဒီပမာဒတွေကတော့ပမာဒရဲ့ဆန့်ကျင်ပဲအပမာဒဖြစ်အောင်လုပ်ရတော့မှာပါတော့မှာဘုရားလိုတော့ကြပမာဒတွေပြောပြီးတော့အပမာဒဆက်ပြီးတော့ ရှင်းလင်းတင်ပြရပါပါလိမ့်မြတ်စွာဘုရားဟောကြားထားတဲ့အတိုင်းအဲဒီပမာဒအရှိကနမိလျောမှုပေါ့လေနမိမလျောအဲမိလျောပေါ်ဆောင်ပမာဒပြောင်းပြန်ပြန်လဲလို့ရှိရင်အပမာဒနမိမလျောမှုဆိုဖြစ်သွားပါတယ် ပမာဒရဲ့ရှေ့ကအာလေးတစ်ခုထပ်ထိုးလိုက်လို့ရှိရင်အပမာဒဖြစ်သွားတော့အာလေးတစ်ခုထပ်ထိုးပြီးတော့ပါလေးထည့်လိုက်လို့ရှိရင်အပမာဒတဲ့ဟိုကမိလျော့ပေါ်စားတယ်လိဟင်းပြက်ွက်တယ်ဆိုတော့ဒီကမမိမလျော့ဘူးမပေါ်စားဘူးလိဟင်းမှုပြက်ွက်မှုမရှိဘူးစိစိဆက်ဆက်တည်တည်ချာချာဆိုတော့အဓိပ္ပာယ်ရပါတယ်ဒီမှာ အဲ့လိုဒီပြဆောင်ပါလေသူကတော့ဟွန်းဒါကြောင့်ကျန်ကမြတ်မှာအပမဒေါတိတတိယအောက်ပါဝါတော့တတိနဲ့မကွေမကွာနေခြင်းပါပဲတတိလွတ်တယ်လို့မရှိဘူးတတိနဲ့မကွာတာကြီးအပမတာပဲနေသဥပတိတာယတတိယစေတနာမနဲ့ အဲ့ဒီဥပမာဒါဆိုတဲ့အမည်ဟာရှင်းဆက်မပြတ်ပါလေအာယုံမှာပေါ့လေကပ်ပြီးတော့ဆွဲပြီးတော့ကြီးနေတဲ့သတိပဲဒီလိုဆိုထားပါတယ်တမအဲ့ဒါအပမဒါပဲတမအဲ့ဒါအပမဒါအကြောင်းဆက်ပြီးတော့ပြောရမှာပေါ့လူသဘာဝအကျဉ်းဆုံးကာဒုစိတ် ကိုယ်နဲ့ဆက်တဲ့အကျင့်ဆုံးဝစီဒုစရိတနှုတ်နဲ့ဆက်တဲ့အကျင့်ဆုံးအဲ့ဒီအကျင့်ဆုံးတွေကိုရှောင်ရမယ်သဘောပဲလို့ဒီနားလည်ပြီးတော့ကြီးရှောင်လာပါပဲကြီးရှောင်တယ်ဆိုလို့ရှိရင်အဲ့ဒီပုံမှာစိတ်လွတ်ထားတာမရှိတော့ဘူးပေါ့လွတ်လပ်ခွင့်ပေးထားတာမရှိတော့ဘူးပေါ့ အဲ့ဒါလို့ဆိုလို့ရှိရင်ကာတုတ္တရဝစီကိစ္စရိုက်ကိုရှောင်နိုင်တော့သီလနဲ့ပြည့်စုံလာတယ်အဲ့ဒါကနအပ္ပမရာဖြစ်လို့ပေါ့သီလနဲ့ပြည့်စုံလာတယ်ကာတုတ္တရသုံးပါးဆိုတော့တတ်မှုခိုးမှုပါမတောင်းကြမှုပေါ့လေဟွန်းအဲ့ဒါကြီးရှောင်တော့ကိုမှုစင်ကြဲလာတာပေါ့ ဟိုစီကျူးစိတ်၃ပါးဆိုတာကတော့လိမ်မှုရတိုက်မှုကြံကြံတရဆေယုဆေယတိုက်ထွားမှုအနည်းမဲ့တဲ့စကားတွေပြောဆိုမှုဟိုစီကျူးစိတ်၄ပါးမှာစိတ်အလိုကြမလုပ်ဖဲနဲ့ပမထားပဲနဲ့ထိတ်ကြုတ်တယ်ဆိုလို့ရှိရင်ဟုတ်လားနှုတ်အပြောလေးတွေဟာလည်းပဲသိမ်ဝို့တယ်ကောင်းတဲ့အလေးထားလေးတွေဟောဒီ ဒီကတွေပြည့်စုံလာတာပေါ့အဲဒီပြည့်စုံလာတာဟာအပမဒအကြောင်းပြုတာပဲအဲဒါအပမဒပဲအခုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဆိုလို့ရှိရင်ယောဂီပြီးသားရဲ့ဘောမှုပိမှုကအစပါလိကိုယ်တွေကပေါ်တဲ့ရှုခွေအာယုလေးတွေစီ စိတ်ကလေးကတ်သွားအောင်တတိကတ်သွားအောင်ပေါ့လေပူရိပြင်းအားစိတ်တာအားစိတ်တော့အပြင်းကအစမနောတုချီတုချီတာဒီဝင်တော့စိတ်ပိုင်းဆိုင်ရာအခြေစိုးတွေပေါ့လေအဲ့ဒါတွေဝင်တော့တတိကလေးကကတ်လာပြီဆိုလို့ရှိရင်စိတ်စင်မှာညီညာမှုတွေဝင်ရအောင်တတိကကာဝယ်ဆောက်ရှောက်ထားလိုက်တယ်ပိတ်ဆို့ထားလိုက်တယ် လုံးလုံးဆုံဆုံဖြစ်နေတယ်အဲ့ဒီမှာစိတ်ကလေးတစ်ခဏစိုက်ကြတော့လေခဏကစိတ်ကနဲ့စိတ်ကနဲ့အဲ့ဒီလိုပေါ့လေကိုရတတိသမารိပါတဲ့ဒီဘာဝနာစိတ်ကလေးတွေဖြစ်သွားတာဒီမိနစ်ဆိုရင်စက္ကန့်ပေါင်း60အချိန်ပေါင်း60ပေါ့လေဒီမှာပရိယုခဏဂရိတာကြီး ဖြစ်ခွင့်မရဘူးငြိမ့်နေတာပဲဖြစ်လာရင်လည်းဖြစ်မှသိတယ်အရှိမလိုက်တာဒီကသမထဘာဝနာတွေပေါ့ဒါတွေဖြစ်နေတာပဲကုသိုလ်စိတ်တွေပေါ့နောက်ယုံနာပိုင်ခြားသိမှုအစအစစ်စစ်စစ်စစ်ညာလေးတွေဖြစ်လာမယ်အသိဉာဏ်တွေပွားလာမယ်အဲဒါဥပဒနာဘာဝနာပေါ့ အဲဒီသမထဘာဝနာကုသိုလ်စိတ်တွေဝိပဿနာဘာဝနာကုသိုလ်စိတ်တွေဖြစ်အောင်လို့အားထုတ်နေတာအခုယောဂီတွေအဲဒါလိုအားထုတ်ခြင်းအပြင်မနောတုစိတ်မနောတုစိတ်ကိုလည်းပဲဖြစ်ခွင့်မပေးတော့ဘူးအဲဒီဖြစ်ခွင့်မပေးတာဟာအပမာဒပဲ ဟုတ်တယ်စဉ်းစားကြည့်လို့ရှိရင်ဘာပြည့်တော့လေသမထတွေလည်းဖြစ်နေပြီဥပဒနာဉာဏ်လေးလည်းဖြစ်နေပြီဆိုလို့ရှိရင်အနောတုစရိုက်ကြီးကျင်းနေတာပဲဟွန်းကာမဂုဏ်အာယုဘမှာလည်းပဲစိတ်ကြီးမရောက်တော့ရောက်လဲချက်ချင်းမှတ်နေတာတော့လည်းဒါတိတ်ထင်ရှားတာပဲဒီတော့ကာမဂုဏ်အာယုကြီး စိတ်မရောက်ရအောင်ပေါ့လေကောင်းတာတွေမြင်ရင်ကြားရင်နားရင်စားရင်ထိရင်ဆိုတာပေါ့လေအဲ့လိုချင်းတဲ့သဘောလေးတွေပေါ့လေအဲ့လိုစိတ်ကလေးတွေမဖြစ်ရအောင်ပြီးတော့ဒီလိုအထုတ်နေလို့ရှိရင်စိတ်အားဆိုင်ချိန်သားကြိုက်ပြီးတော့ဆွဲမဲ့စွာရှုနေလို့ရှိရင်ကာမဂုဏ်စီသွားတဲ့စိတ်ကို တကယ်လို့ဖြစ်လာလို့ရှိရင်လည်းဒီသွားတဲ့စိတ်ကိုလည်းပဲရှုမှတ်ပြီးတော့ပဲနေလို့ရှိရင်အပမာဒကြီးအများကြီးပဲမမိမလျော့မှုမပြက်ကွက်မှုမလည်ဟင်းမှုဆိုတာအများကြီးပဲဒါဖြစ်နေတာပဲတခါတခါလည်းပဲပြီးကဆွကျဲလို့တဲ့စိတ်မျိုးတွေပေါ့လေအဲ့ဒါတွေဖြစ်နေတာ ဒီလာတွေပြည့်စုံပြည့်စုံစေခြင်းလားစိတ်တွေတည်ငြိမ်နဲ့တည်ငြိမ်ပြီးတော့အသိဉာဏ်တွေဖြစ်ပွားစေခြင်းလားတကယ်အေးချမ်းခြင်းလားပေါ့လေတခုအဲ့ဒီလိုကြာစည်းနေလို့ရှိရင်လည်းပဲအကောင်းဆုံးကြံစီခြင်းအပ္ပမဒလို့ဆိုရမှာပါပဲဒီမှာအပြည့်ကင်းတန်ရှင်းတဲ့အလုပ်တွေပေါ့လေပြောဖို့ဆိုရတာတွေ ကြံစည်နေလို့ရှိရင်တော့ဒီစိတ်ကလေးတွေကသန့်ရှင်းနေတာပဲအဲ့ဒါမှအပမရပါလာတာပါပဲဒီမှာမိမိမလျော့မပေါ့မဆဘူးဟွန်းမပြက်ွက်ဘူးမလဲဟင်းဘူးဆိုတာကလည်းအပမရတွေပါနေတာပဲဒါကြောင့်ယခုဒီဌာနမှာမပြမဆဲပေါ်လေရှုမှတ်နေတဲ့ယောဂီတွေလည်း တကယ်ယောဂီတွေနဲ့တော့ဒီအပ္ပမဒတရားကတရားကတော့အံကြခွင်ကြကိုဖြစ်နေတာပဲယူသည်ရှိဆက်ဆက်လုပ်တဲ့ယောဂီတွေဆိုလို့ရှိရင်အံကြကိုကြီးနေတော့တာပါပဲတော့ယောဂီတွေမှာဒီလာလည်းပဲထိုက်ပြီးအားလျော်စွာဆိုတာမျိုးလို့ပါတယ်ဒီလာတွေဆောက်တည်လိုက်တာနဲ့ပဲကာယတုစရိုက်ကိုရှိတုစရိုက်ကြီးလည်းပဲ ကင်းနေတာပဲဟွန်းအပြတ်ရှိမှနေတဲ့အတွက်လည်းပဲမနောတုဆက်ကြည့်လည်းပဲမဖြစ်နိုင်တော့ဘူးကင်းနေတော့တာပဲစဉ်းစားလိုက်လို့ရှိရင်တဲအားရစရာကောင်းတာပါတော့စဉ်းစားကြည့်လိုက်လို့ရှိရင်သိအားရစရာကောင်းတာကမ္မပုံသားတွေဆိုတော့ကမ္မဂုဏ်အာယုံမှာပဲ စိတ်ကအရောက်များတော့အဲ့ဒါတွေကိုဖြတ်နိုင်တယ်ဆိုရဲကတော်ကောင်းတာပဲမပြတ်မလတ်တလက်ဆက်ရှိမှနေလို့ရှိရင်လည်းပဲကာမဂုဏ်ဒီစီကိုလည်းပဲစိတ်သွားခွင့်မရတော့ဘူးအဲ့ဒီပုံမှာလည်းစိတ်လွတ်မထားတော့ဘူးလူလက်ခွန်လည်းပြေးမထားတော့ဘူးမြဲတဲ့စိတ်ကိုချုပ်ကင်ထားတာပါလေ အဲတခါတည်းအမတော်ထွက်သွားလို့ရှိရင်လည်းပဲစိတ်ချင်းဆိုလိုပေါ့လေရှုမှတ်ပြီးတော့ပယ်လိုက်တာပဲစိတ်ထွက်ထွက်ချင်းတည်တယ်ဆိုတာလည်းမဟုတ်ဘူးနည်းနည်းအာမဟုတ်ဘူးဒီမှာဒီတော့ပေါ်လာသမျှအာရုံတွေလည်းမပြတ်ရှုနေတဲ့အတွက်အဲ့ဒီအာယုံနဲ့ဆက်ပြီးတော့ ကြလီရှင်းစားတဲ့ကာမဂုဏ်စိတ်ဖြစ်နေတော့ပိုင်နေစွာရှုမိပြီဆိုလို့ရှိရင်အဲ့ဒီမှာကာမဂုဏ်စိတ်ရိုးကမကြတော့ပြန်စဉ်းစားလို့ရှိရင်လည်းပဲကာမစိတ်ပေါ့ကိုမပေါ်ဘူးအတိညာနေတာပေါ်နေတော့တာပဲအဲ့ဒါထူးခြားတာပေါ့တပါဒါကြောင့်အပ္ပမာဒဆိုတဲ့ မမေ့မလျော့မပေါ်ဆမှုမလင်းမပြက်ကွက်မှုအမတ်ရမှုမမေ့မှုပေါ်လေမှာတတိတွေဟာဒီနိဗ္ဗာန်ရောက်တော့အောင်ပေါ့လေမေလန်းကြီးပွင့်ထွက်သွားပြီအဲ့ဒါသိဝန်သာစရာကောင်းတာယုံနာဤပိုင်းခြားသိမှု ကြောက်ကြွဆက်ဆက်ပြီးတော့သိမှုအမျက်ရှင်သဘောပဲဆိုတာနောက်ပိုင်းကျတော့ဒါတွေသိလာပါပဲ။နောက်တော့ပေါ်တိုင်းမှတ်ရှုယုံနာစုပေါ်တိုင်းပေါ်တိုင်းမှတ်ရှုလို့ရှိရင်ရုပ်ရယ်နာရယ်ပေါ့လေတရားတွေပိုင်နေစွာရှိပြီးတဲ့အာရုံပေါ်မှာဆွဲလန်းမှုတဲ့။အဲရပြီးတော့ဆွဲလန်းတယ်လည်းမရှိတော့ဘူး။ သိရှိနေအကောင်လေးဆိုတာအဲ့ဒါလိုလည်းမထင်မှတ်တော့ဘူးတကယ်အရှိကိုသိလိုက်တာနဲ့အရှိကိုအရှိတိုင်းသိသွားပြီဆိုလို့ရှိရင်မရှိတာတွေအရှိလုပ်ပြီးတော့အမှားတွေထင်မှတ်နေတာကိုအခုကတော့အမှန်သိသွားတော့ခုနသိရှိနေတဲ့အကောင်လေးမဟုတ်ဘူးဆိုတာလေးရှင်းသွားတာပဲကျွလမ်းမှုကင်းပြောက်သွားတာပဲဆွဲမှုကင်းပြောက်ကြီးတဲ့ပေါ်တိုင်း မရှိယုံနာစုဆွဲမှုကိရောက်ပြီးတော့ဒီရှိတွေရောက်လာတာဆွဲမှုကင်းပြောက်မဲ့လမ်းပေါ်တဲ့ဆွဲမှုတွေမတိုင်းမတန်ဆွဲမှုတွေကင်းပြောက်တယ်ဆိုလို့ရှိရင်နိဗ္ဗာန်သွားရလမ်းကြောင်းကြီးပွင့်ထွက်သွားပြီတဲ့ပွင့်ထွက်တဲ့လမ်းကြောင်းကြီးဆက်သာလျှောက်သွားဆက်သာပြီးတော့မှတ်သွားနောက်ဆုံးဖြစ်ဖြစ်မစအငိမ့်တာကို ရင်းမောက်ပြုဖို့တော့သိကြတာပဲဟမ်ဆွေးမှုကင်းပြောက်မဲ့လမ်းပေါက်ဆက်ရောက်နိဗ္ဗာန်ကြီးတဲ့မိကောင်းတာပဲတော့ဒါသာသနာအမိပြုရတာပေါ့သာသနာအမိပြုပြီးတော့ဖြစ်ပေါ်လာတဲ့ကိုယ်ဘဝအတွက်အကျိုးရလာဒီပဲဒီလိုလူဘဝရနေတာဟာ အရာတော်တယ်ဆိုတာပေါ့လေဟွန်းရှင်းစားပြီးတော့ဝန်တာစရာမလန်ကောင်းနော်သာသနာ့နိစ္စယမဟာတံပုံညာပတုတံမြတ်စွာဘုရားအဆုံးအမသာသနာတော်အပြင်ပန်းကနေပြီးတော့ကြည်ညိုတဲ့အနေမဟုတ်ဘူးသာသနာ့ရဲ့ဝင်ပြီးတော့မြတ်စွာဘုရားဆုံးဆုံးမတဲ့အတိုင်း ကျင့်သုံးလို့သီလသာသနာစမာဓိသာသနာပညာသာသနာဆိုတာပေါ့လေသီလစမာဓိပညာခေါ်တဲ့အကျင့်၃ရပ်သာသနာ၃ရပ်ပေါ့လေဒီမှာအာထုလို့ကိုရနေတာကိုပိုင်းနေတာအာဟုတခုဖြစ်သွားတာအာထုလို့အဲ့လိုအာဟုတခုဖြစ်သွားပြီဆိုလို့ရှိရင် သာသနာလိပ်သာယအဲလိုလက်တွေ့မိမိတို့အားထုတ်လို့ရရှိတဲ့သာသနာအမိပြုပြီးတော့အာဟုတခုပြုပြီးတော့အမနာမုံမြတ်တဲ့သာသနာနဲ့ဆက်တဲ့ကုသိုလ်တူကြီးကိုမိမိတို့ရှိဖို့ရပြီပဲလို့အာယုပြုလိုက်ပြုလိုက်ပါဘလို့ဝန်သားစရာကောင်းမလားအဲ့လိုဝန်သားမှုမျိုးကတော့အခုလိုတတိပ္ပာဘောင်တရားအထုတ်လို့ ဒီလစိတ်ကဓမ္မရိစိတ်ကပညာစိတ်ခါတွေပြည့်စုံလာတဲ့အခါကျမှအဲ့ဒါလိုဥဒန်းကျุနိုင်တဲ့အနေထားရောက်တာပါရိုးရိုးဒါနကုသိုလ်လေးလောက်ရိုးရိုးဂုဏ်တော်လေးရွတ်တာဖတ်တာလောက်ရိုးရိုးဖျားရှိခိုးတာလောက်ရည်လူပန်းလူ ရှိပြီးလူလုံလုံနေတော့အဲ့ဒီလိုတော့မရနိုင်သေးပါဘူးဒီလိုမျိုးဆောက်ပြအလိုတော်ကြတရားတွေကိုယူတည်ရှိဆက်ဆက်အားထုတ်လို့ရှိရင်မိမိတို့ဒီလသမတိပညာခေါ်တဲ့မြတ်စွာဘုရားအဆုံးအမသာသနာပိုင်ပိုင်နဲ့ရရှိသွားမှာပါပဲအဲရရှိတဲ့သာသနာပြီးပြီးတော့မိမိတို့ဟာဖြူရှင်မြတ်တဲ့ကုသိုလ်တူကြီး ရှိဘူးရပါလားဆိုတော့ကိုလေသိကိုဝန်တာလာမှာပါပဲအဲလိုအနေထားရောက်တဲ့အချိန်ပေါ့လေခုစခန်းရဲ့ရှိတုံးခါလေးလူသေးသေးလေးလေးစားစားနဲ့အပမာတော်တရားလက်ကင်ထားပြီးတော့ကြိုးစားအထောက်ကြဖို့ပါပဲဒီလေးဒါလောက်ပါပဲ